1364ခုနှစ်ဝါဆိုလာပြည့်ကျော်၈ရက်ဥပုံနေ့ဒီနေ့အလှူရှင်များအာယုံစွန်အလှူရှင်များကမောင်အေးကိုကိုမွေးနေ့အတွက်ဥကျော်သိမ့်ဒေါ်တန်းကျွယ်မိသားစုတို့ကအာယုံစွန်ဆက်ကလှူဒန်းတယ်နေစွန်အလှူရှင်ကဥတင်ရွှေရဲ့မွေးနေ့အတွက်ဥတင်ရွှေဒေါခင်စန်းမိသားစုတို့ကနေစွန်ဆက်ကလှူဒန်းတယ်ဒီနေ့ ဒါနနဲ့ဆက်ဆက်တဲ့တရားပဲဒါနပြုသူများစိတ်ပြုပြင်ဖို့ပြုပြင်စရာတွေရှိရင်ပြုပြင်ဖို့အကျိုးများအောင်ဒါနနဲ့ဆက်ဆက်တဲ့ပါရမီဒါနနဲ့ဆက်ဆက်တဲ့တရားကိုပြောပြမယ်ပါရမီဒါနနဲ့ဆက်ဆက်သောတရားတော်တဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာမြန်မာလူမျိုးများကပါရမီပါရမီဆိုတာပြောကြဆိုကြတယ် လူတိုင်းလူတိုင်းရဲ့နားမှာရင်နေတဲ့စကလုံးပါပဲပါရမီပါရမီမြောက်ပါရမီဖြစ်ဒီလိုဆိုကြတယ်ဘလို့အခြေအနေမျိုးမှပါရမီဒါနမြောက်တယ်ပါရမီသီလမြောက်တယ်ပါရမီဘာဝနာမြောက်တယ်နားလည်လို့ကြည့်ပါရမီဆိုတဲ့ပုဂ္ဂိုလ်ခွဲလိုက်ရင်ပရမဆိုတာကတပုတ်ဤဆိုတာကတပုတ်မိမ ရှိတဲ့ဟာကိုဤခေါ်တယ်ခွက်လိုက်ပါရမတပုတ်ဤကတပုတ်ပါရမဆိုတာမြင့်မြတ်အထက်တန်းကြတဲ့ပုဂ္ဂိုလ်ကိုပါရမလို့ခေါ်တယ်သမ္မာသမ္ဗုဒ္ဓဖရာအလောင်းတော်တွေပိစိကဗုဒ္ဓအလောင်းအလျာတို့ဧကသဝကမဟာသဝကအလောင်းအလျာတို့အခြားအခြားသောအမျိုးကောင်းသားအမျိုးကောင်းသမီးသူတော်ကောင်းတွေသူမြန်လောင်းတွေအဲဒီမြင့်မြတ်တဲ့အထက်တန်းကြတဲ့ပုဂ္ဂိုလ်ကိုပရမလို့ခေါ်တယ်အဲဒီမြင့်မြတ်ထက်တန်းကြတဲ့ပုဂ္ဂိုလ်တွေလုပ်တဲ့လုပ်ငန်းကို ပါရမီလို့ခေါ်တယ်မြင့်မြတ်ထက်တန့်ကြတဲ့လုပ်တွေလုပ်တဲ့လုပ်ငန်းကိုပါရမီဆိုဆိုလို့လေဒါမြင့်မြတ်ထက်တန့်ကြတဲ့ပုဂ္ဂိုလ်တွေကဘယ်လိုလုပ်ငန်းတွေလုပ်တယ်လဲဆိုတော့ဒီပါရမီ ဖြစ်အောင်ကုသိုလ်လုပ်တဲ့အခါမှာအမြအကျိုးကိုရည်စူးရလုပ်လို့ရတယ်မိမိအကျိုးကိုမငဲရအမြအကျိုးရှိအောင် လုပ်တဲ့လုပ်ငန်းဟာဒါပါရမီမြုပ်တဲ့လုပ်ငန်းပဲ ဖះပဲတဲတဲကြောင်ပဲဆောင်းဆောင်းကထိန်ပဲခင်းခင်းဘယ်လိုကုသိုလ်မျိုးပဲလှုပ်လှုပ်အမြတ်အကျိုးရှိအောင်လှုပ်တဲ့လုပ်ငန်းတစ်ခုဟာပါရမီမြောက်တဲ့လုပ်ငန်းပဲဘုန်းတော်ပိသက်မိမိရဲ့ကိုယ်ရိုးကိုငဲ့၍လှုပ်တဲ့လုပ်ငန်းဟာပါရမီဖြစ်တဲ့လုပ်ငန်းမဟုတ်အမြတ်အကျိုးရှိတဲ့လုပ်ငန်းကိုလုံးမအမြတ်ကောင်းကျိုးရှိအောင်လုပ်တဲ့လုပ်ငန်းမျိုးမှတော့ပါရမီမြောက်တဲ့အလုပ်လို့ဆိုရတယ် ဒီလိုအလုံးလုံးတဲ့ခါမှာဥဆောင်ဥရလုံးတဲ့ပုဂ္ဂိုလ်တွေဟာပင်ပန်းတယ်လုံးလိုရတာခက်ခဲတယ်အများနဲ့ဆက်ဆံပြီးလုံးရတာကိုကိုကဥဆောင်ပြီးတော့နိဗ္ဗာန်နိဗ္ဗာန်ဆောင်ပုဂ္ဂိုလ်အနေနဲ့ကိုကရှေ့ရနေပြီးတော့သွားရတဲ့ပုဂ္ဂိုလ်ပြောရဆိုရတဲ့ပုဂ္ဂိုလ်လောက်ရကိုင်းပုဂ္ဂိုလ်ဆိုတော့အများနဲ့နှီးနှောတိုင်ပင်ပြီးလုံးရတာကြီးရှိတယ်တခါတခါမှာအချိန်မီအောင်ကိုယ်သဘောနဲ့ကိုလုံးရတဲ့လုပ်ငန်းတွေမျိုးလည်းရှိတတ်တယ် ဘယ်လိုလုပ်ငန်းမျိုးပဲဖြစ်ဖြစ်အများကျိုးရှိအောင်လုပ်တဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်မို့အကျိုးရှိတဲ့လုပ်ငန်းပဲပါရမီဖြစ်တဲ့လုပ်ငန်းပဲဒီလိုလုပ်လာတဲ့အခါမှာဆန့်ကျင်ဘက်အကြောင်းတစုံတရာကြောင့်စိတ်အားတွေညော့သွားတာရှိတတ်တယ်စိတ်အားတွေညော့သွားစိတ်အားညော့တဲ့ဆိုတာဝိရိယအားညော့တာပါပဲမိမိလုပ်တဲ့အထုံနေတဲ့ကုသိုလ်လုပ်ငန်းတွေမှာစိတ်အားညော့ဝိရိယအားတွေညော့သွားတာရှိတတ်တယ်ဝိရိယအားတွေညော့သွားရင်ပြန်ဖြစ်တင်ပေးရတယ် ရုံးเสียဘူးရခင်ကအားကိုမှီအောင်ပြန်လုပ်ရတယ်ရုံးနေတဲ့စိတ်အဝရိယအားကိုလျှော့ပြီးတော့မထားဘူးလျှော့ထလိုက်ရင်ပို့ပြီးတော့ရောကျသွားတတ်တယ်ဒါပြန်မြင့်တင်ပေးရတယ်အရင်ကဖြစ်နေတဲ့အားကိုမှီအောင်ပြန်အတင်းပေးရတယ်ခုမော်တော်ကားတွေမှာလည်းပဲဘက်ထရီအားတွေဟာမော်တော်ကားမှာခြာချင်းဆိုရှိတယ်ပဲမို့လားဒီဘက်ထရီဓာတ်အားဘယ်လောက်ရှိတယ်ဆိုတာခြာချင်းကပြတာပဲမို့လား ဘက်ထရီဓာတ်အားနဲ့ရင်ဖြတ်ခြင်းတွေအောက်ဆင်းလာတယ်မလားအဲဖြတ်ခြင်းတွေအောက်ဆင်းလာပြီဆိုလို့ရှိရင်ဩဒါဘက်ထရီဓာတ်အားနဲ့နေပြီကိုယ့်ကိုသိရတယ်ဘက်ထရီဓာတ်အားကောင်းနေရင်ဖြတ်ခြင်းအားကောင်းနေတယ်ဆိုလို့ရှိရင်လောက်ကလေးကိုဖိလိုက်တာနဲ့တပြိုင်နက်မတော်ကားကနိုးသွားတယ်မလားဘက်ထရီဓာတ်အားနဲ့ရင်တော့ဖိလို့မရဘူးကားကိုဘာလို့ရတယ်လဲတွန်းပြီးတော့နှိုရတယ်ဟန်တော်နဲ့လှိုက်ပြီးတော့နှိုရတယ်မဟုတ်လားအဲ့ဒီဥပမာအတိုင်းပဲဘုန်းတော်ပိဿာ အမြောက်ကောင်းကျိုးပါရမီဖြစ်အောင်လုပ်တဲ့လုပ်ငန်းတစ်ခုမှာစိတ်အားရောသွားပြီဆိုအဲ့စိတ်အားပြန်နှင်းပေးလိုက်ကားကုန်တွန်းပြီးတော့နှုတ်ပေးလိုက်သမုတ်ဟန်ဒရံနဲ့လှည့်ပြီးတော့နှုတ်ပေးလိုက်ရင်ဒီစိုက်ပါဖြစ်လာမယ်ပြန်နိုးလာမယ်ဒီသဘောကိုနှလုံးသွင်းရတယ်အရင်မို့နောက်မဆိုရဘူးကုသလုပ်တဲ့ပုဂ္ဂိုလ်ဟာအတင်းထားရတယ်ဒါကြောင့်ဘက်ထရီဓာတ်အားဟာဘလောက်ရှိတယ်ဆိုတာမော်တော်ကားမှာခြာချင်းလေးကပြားနေတဲ့ကဲသူပဲ မိမိမှစိတ်အားရောသွားရင်လှုပ်လောက်ဝိရိယအားရောသွားရင်အဲ့ဒီလှုပ်လောက်ဝိရိယအားရောသွားရင်တဏှာအားပညာအားတတိသမารိအားအားလို့ရောသွားတော့တယ်တဏှာဝိရိယတတိသမารိဆိုတဲ့တရား၄ပါးဟာဝိရိယပေါ်မှာတည်မှီနေတယ်ဝိရိယစွမ်းအားရှိမှတဏှာအားလည်းစွမ်းအားရှိတယ်ပညာအားလည်းစွမ်းအားရှိတယ်တတိစွမ်းအားရှိတယ်သမာဓိစွမ်းအားရှိတယ်ဒါနားလည်ထားဖို့သိရကြည့်တယ်ဣန္ဒြေ၅ပါးမှာတဏှာဝိရိယတတိသမารိပညာခေါ်တဲ့ဣန္ဒြေ၅ပါးထဲမှာ ဝိရိယအားကိုမှီ၍သဒ္ဓါပညာတတိတမာတိဆိုတာ ဖြစ်လာရတယ်ဝိရိယအားရောသွားရင်သူတို့အားလုံးရောသွားတော့တယ်ဒါကြောင့်မို့ဝိရိယအားကိုမရောစေနဲ့ကုသိုလ်ကောင်းလုပ်တဲ့ခါမှာဒါနာကုသိုလ်ပဲဖြစ်ဖြစ်သီလကုသိုလ်ပဲဖြစ်ဖြစ်ဘာဝနာကုသိုလ်ပဲဖြစ်ဖြစ်သာသနာရေးလူမှုရေးဘာသာရေးအများကျိုးရှိအောင်လုပ်တဲ့လုပ်ငန်းတွေမှာပါရမီဖြည့်လုပ်တဲ့လုပ်ငန်းကြီးတစ်ခုမှာအားကိုဘယ်တော့မှမရွတ်စေနဲ့ရောသွားရင်ကိုယ်အကျိုးနဲ့သွားတာပါပဲဒါကြောင့်အကျိုးမနိုင်အောင် ဝိရိယကိုပြစ်တင်ပေးရတယ်တင့်ပေးရတယ်ခုနကမတော်ကဘဒ္ဒရီအားရှိဘဒ္ဒရီအားအကောင်းနေရင်လောလေးလက်လက်တင်တဲ့တပြိုင်တည်းမတော်ကနှိုးရတာပါပဲဘဒ္ဒရီအားနဲနေရင်ဟောကာကိုတွန့်ပြီးတော့နှုတ်ပေးရတယ်သို့မဟုတ်ဟန်ဒရုံနဲ့လှစ်ပြီးတော့နှုတ်ပေးရတယ်ဒါမှကနှိုးသွားတယ်ဒါသဘောတရားလိုပဲနော်ဘုန်းကြီးပြိဿဒါကြောင့်ဝိရိယအားသိရကြည့်တယ်အဲဒါပါရမီဆိုတာဟာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုပ်ငန်းကိုပါရမီလို့ခေါ်တယ် အောက်တန်းကြာတဲ့ပုဂ္ဂိုလ်မှန်မှန်ပုဂ္ဂိုလ်တွေကလုပ်ငန်းမဟုတ်ဘူးဖရာတည်တယ်ကြောင်းဆောင်တယ်သာသနာရေးတို့အများကြီးလုပ်တဲ့လုပ်ငန်းဆိုတာသမ္မာပုဂ္ဂိုလ်တွေကလုပ်ငန်းမဟုတ်ဘူးသမ္မာပုဂ္ဂိုလ်တွေဥမဆောင်နိုင်ဘူးတကယ်မြင့်မြတ်အထက်တန်းကြတဲ့ပါရမီအဓက္ခံရှိတဲ့ပုဂ္ဂိုလ်များမှဥဆောင်ဥရလုံနိုင်တယ်ဒါကြောင့်ကိုကိုကိုလည်းအတင်ထားရတယ်ဟောငါအများကြီးရှင်လုပ်တဲ့လုပ်ငန်းတစ်ခုပဲငါပါရမီရှိတဲ့ပုဂ္ဂိုလ်တူပဲငါပါရမီကခုအချိန်ခါမှဆိုရင်ဘလောက်ထိရှိသွားပြီကိုနားလည်ထားရတယ် ဘုန်းကြီးတို့ကဒီအတိုင်းပဲသာသနာကျွတ်ဆွန်တဲ့နေရာမှာကိုယ့်အကူအတင်းပြီးတော့လိုရတာပါပဲပါရမီဖြစ်ဖို့အသိရည်ကြီးတယ်ပါရမီဖြစ်အောင်လုပ်တဲ့လုပ်ငန်းတစ်ခုဟာတရားရှိသူလို့ခေါ်တယ်ဓမ္မောဟဝရကတိဓမ္မစာရီဓမ္မောသူစိန်တော်ဒုက္ခမဟာဝတိဧသာနိတန်သာဓမ္မေသူဓမ္မေသူစိန်တော်ငါဒုက္ကတင်ကစ္စတိဓမ္မစာရီတဲ့မြတ်စွာဘုရားဟောတော်မူတဲ့တရား ဓမ္မဟောရကတိဓမ္မစာရိဓမ္မစာရိတရားကို ကြက်သောသူကိုဓမ္မောတရားသည်ဟောရကတိစင်စစ်ဆောက်ရှောက်၏ဓမ္မဟောရကတိဓမ္မစာရိတရားကိုကြက်သူကိုတရားကတကယ်ဆောက်ရှောက်ပါတယ်တရားကတကယ်ကိုချိမြောက်တယ်ဒီပုဂ္ဂိုလ်ရဲ့လုပ်ငန်းတွေအောင်မြင်သွားအောင်အမြတ်ကျိုးလဲအောင်မြင်အောင်သူ့အကျိုးစီးပွားလဲအောင်မြင်အောင်တရားကအမြဲတမ်းပတ်ဖို့ကူညီပြီးတော့ဆောက်ရှောက်ပြီးတော့နေပါတယ်ဒါကြောင့်ကိုယ်သွားဖို့လမ်းမှန်ဖို့ရည်ကြီးတယ် ဓမ္မဟာဝေရကတိဓမ္မစာရိတရားจิตသူတရားရှိသူကိုတရားကမိမိကိုအမြဲတမ်းစောက်ရှောက်ပြီးတော့နေသည်တရားကမျက်နှာလွှဲပြီးတော့ဘယ်တော့မှမနေဘူးဓမ္မောသူစိန်တော်ဒုက္ခမဝတိနိမှန်လမ်းမှတရားအတိုင်းလုတ်တဲ့ပုဂ္ဂိုလ်ဟာမုတ်ချဧကံလူနာနိဗ္ဗာန်ချမ်းသာသုံးမျိုးကို ဆောင်ရွက်တာပါပဲမုတ်ချဧကံလူနာနိဗ္ဗာန်ချမ်းသာသုံးမုတ်ချကုကိုရမှာအမှန်ပဲတဲ့ဣဒ္ဓနိဒ္ဒန္တဓမ္မေသူစိန်တော် ငါဒုက္ခတေကစ္စတိဓမ္မစာရီအဲတရားရှိပြီးတော့တရားကိုจิตတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအပယ်လေးပါ မလာဘူးလေငါဒုက္ခတေကစ္စတိဒုက္ခတေကစ္စတိဓမ္မစာရီတဲ့ဘယ်တော့မှအပယ်လေးပါ မလာဘူးလေဣဒ္ဓနိသန္တာဓမ္မေသူစိန်နေဒါဟာတရားကိုจิตတဲ့ပုဂ္ဂိုလ်များမှာရရှိခံစားနိုင်သောအကျိုးကျေးဇူးတရားတွေပါပဲဒါကြောင့်မို့အများကျိုးကိုလုပ်တဲ့ပုဂ္ဂိုလ်ဆိုတာပါရမီဓာတ်ခံရှိတဲ့ပုဂ္ဂိုလ်မှလုံနိုင်တယ် ဒါကြောင့်အာမရောစင်နဲ့အတင်းထားလိုက်ရောလိုက်အတင်းထားလိုက်အဲ့ဒါလိုတင်းပြီးတော့သူကအခါခါသိတော့ဘရောမှအာမရှိနိုင်ပါဘူးမြတ်စွာဘုရားရှင်များမှာသာလင်အာ အပြည့်ရှိတဲ့ယဟန်တော်များယဟန်ဒါကြီးတို့များတမှာပဲအာ ရော့ရောက်တာကရှိသေးတာပါပဲမြတ်စွာသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားရှင်များမှာတော့တထာအဝိရိယအတတိအသမတိအပညာအဘရောမှရော့သွားတာမရှိဘူးသမ္မာသမ္ဗုဒ္ဓဘုရားဖြစ်တော်မူတဲ့အချိန်ကစပြီးတော့အာအပြည့်ရှိတယ် ရိနိဗ္ဗာန်စံတော်မူတဲ့အထိအာအပြည့်ရှိတာပါရောသွားတာဘာမှမရှိဘူးဖះမှာတပါအခြားပုဂ္ဂိုလ်တွေမှာတော့ဖြစ်ရောရဲသွားတာခါရှိတယ်ဒါကြောင့်မို့ပါရမီဆိုတာဟာမြင်းမြန်းထက်တန်းကြတဲ့ပုဂ္ဂိုလ်များရဲ့လုပ်ငန်းပါရမီဖြစ်ပုံဖို့နည်းနည်းပြောပြမယ်မင်္ဂလာမြတ်စွာဘုရားရှင်အလောင်းတော်ပါရမီဖြစ်ပုံလေးမင်္ဂလာမြတ်စွာဘုရားဆိုလောကမှာပွင့်တော်မူပြီးဖြစ်တဲ့မြတ်စွာဘုရားပါပဲကောတင်ညာမြတ်စွာဘုရားရှင်ပွင့်တော်မူပြီးတဲ့နောက်မှာမင်္ဂလာမြတ်စွာဘုရားပွင့်တော်မူတယ် မင်္ဂလာမြတ်စွာဘုရားဟာဘုရားလောင်းတော်ဟာဝေတန္တရာမင်းကြီးများလိုပဲသားတော်သမီးတော်နဲ့ဇနီးမောင်နှံလေးဦးတွတ်ထွက်တော်မူပြီးတော့ဟိမဝတရမှာတရားကျင့်နေတဲ့အခါမှာခရဒတ်ထခေါ်တဲ့ဘလူကြီးကမြတ်စွာဘုရားရှင်အလောင်းတော်ကြီးဟာ သားတော်သမီးတော်ကိုပင်လင်လှူဒန်းလို့တဲ့စေတနာတွေဖြစ်နေတယ်ဆိုတာကြသိရတယ်အခြားအခြားသောပစ္စည်းပစ္စည်းတွေဆိုတာမလှူဘူးတာမရှိသားတော်သမီးတော်ကိုဗုဒ္ဓပရိသကဗရိယပရိသကခေါ်တာသာသမီးကိုလှူဖို့အခန်းရောက်နေတဲ့ခါကျတော့ဖះလောင်းတော်ကသာသမီးကိုလှူမလို့ဆိုတယ်ငါသွားပြီးတာလှူခံမယ်ဆိုပြီးအဲ့ဒီဘလူကြီးကပုံနှံ့အသွင်ဖန်ဆင်းပြီးတော့ဖះလောင်းတော်မိသားစုတရားကျင့်နေတဲ့ တော်တဲ့ကိုလာပြီးတော့အလှခမ်းတယ်သားတော်သမီးတော်ဖျားလုံးတော်ထံမှာမင်္ဂလာဖျားလုံးတော်တော်မင်္ဂလာဖျားလုံးတော်ထံမှာလာအလှခမ်းတော့ဖျားလုံးတော်ကလည်းပဲအမတန်သရတရားထက်မြက်တဲ့သရတရားနဲ့တဒါဝိရိယတတိတမတိပညာခေါ်တဲ့ဣန္ဒြေ၅ပါးအမတန်ထက်မြက်တဲ့စွန့်တတိအမတန်ထက်မြက်တဲ့တရားတွေကိုတခါတအားကိုနှုတ်ပြီးတော့နှုတ်ဆွပြီးတော့ဣဒံမေပုံညာနိဗ္ဗာန်ပစ္စယဟောတုဆိုပြီးတော့ဒီပုံနာအယောင် ခံဆင်းလာတဲ့ဘလူးကိုဘလူးမှမသိပါဘူးအဲ့ဒီပုံသားကြီးကိုဖះလောင်းတော်သားတော်သမီးတော်နှစ်ပါးကိုရေဆက်ချပြီးတော့လှူဒန်းတော်မူတာပါပဲအမတန်ဝမ်းမြောက်ဝမ်းသာသူဖြစ်တယ်သားတော်သမီးတော်လှူဒန်းရပြီမိမိရင်သွေးကိုလှူတော့ဖះလောင်းတော်လှူလိုက်တာပါပဲလှူလိုက်ပြီးတော့ဖះလောင်းတော်ကသူဈဉ္ညာလျှောက်တဲ့ဈဉ္ညာဥမှာမှီတဲ့မှီစရာလေးတကယ်ပြင်လေးကိုမှီပြီးတော့သူလှူလိုက်တဲ့သားတော်သမီးတော်ကိုဘလူရဲ့ယူသွားပြီးတော့ ဖယားလောင်းရဲ့မျက်စိရှိမှဘေးလင်ဒီဘလူးကြီးကသားတော်သမီးတော်နှစ်ပတ်ကိုကြော့ကြော့ဝှားပြီးတော့စလိုက်တာပါပဲဖယားလောင်းကရှိမှတခါတည်းသားတော်သမီးနှစ်ပတ်ကိုစလိုက်တာတခါကြာစိုးကြာရွယ်ကြာစိုးများကိုကြာကြာရုပ်များကိုဝါစားတယ်လို့ပဲကြော့ကြော့ဝှားစလိုက်တာအလောင်းတော်များသူ့ရဲ့ရှိမှသူမြင်နေတာပါပဲဒါပေမဲ့ဖယားလောင်းတော်ဟာဆန့်ချီတင်မြင်မြန်းလောက်ဆိုးရုပ်တော့တာမရှိဘူး တဒါဝိရတတိတမာတိစိတ်ပြက်တာမရှိဘူးလေဆန်ချီတမြင်မြန်းလောက်သပင်လေးတပင်မြန်းလောက်ဘင်းလင်းတဒါဝိရတတိတမာတိပညာအားရော့သွားတာမရှိဘူးနှလုံးမတမယာမဖြစ်ပါဘူးတဲ့ထက်ထက်မြက်မြက်ပဲသူလှူပြီးသားကို သူနဲ့မဆိုင်တော်ဘူးလေသူလှူပြီးသားဘုရားကြီးကသူ့ရှိမှစားတာပါပဲအဲ့ဒါဘုန်းကြီးတို့တရားနာပေးသားကြည့်ကြည့် ဝေတန္တရာမင်းကြီးတဏှာနေနဲ့ဇာတိသတော်သမီးတို့ယူစကားပုံတော့ထူလိုက်တဲ့ခါမှာသတော်သမီးတို့ကျွတ်နေချပြီးတော့ရိုက်တဲ့ခါကျတော့ဖះလောက်ဝေတန္တရာမင်းစိတ်ဆင်းရဲတော်မူကြတယ်ဟုတ်ပိဿအလောင်းတော်ဝေတန္တရာမင်းစိတ်ဆင်းရဲပြီးတော့ကြောင်းတော်ထိုက်သွားပြီးတော့မျက်ရည်ကျတယ်သာသမီးတော်တွေရိုက်လို့ဝေတန္တရာမင်းဝေတန္တရာမင်းကြီးစိတ်ဆင်းရဲရှာတော်မူတယ်အခုမင်္ဂလာဖះလောက်တော်စိတ်ဆင်းရဲဘူးတဲ့ဝေတန္တရာမင်းကြီးမှလည်းပဲ ဂေါတမမြတ်စွာဘုရားရှင်လောင်းတော်ဝိသန္တရာမင်းကြီးလည်းပဲဝင်းကြီးလည်းပဲပါရမီတော့မြတ်သွားတာပဲမဟုတ်လားပါရမီတော့ဖြတ်သွားတာပါပဲဒါမဲ့သူ့သားသမီးကိုတာတာမသိဘူးနော်ကျွတ်နေချီပြီးတော့ရိုက်တာကိုမြင်တော့သိဆင်းရရှာတယ်ခုမင်္ဂလာဖျားလုံးတော့ကြတော့စိတ်မဆင်းရဘူးလေဆန်ချီတင်ပြင်းမြလောက်ပြီးပင်းလေစိတ်မဆင်းရဘူးစိတ်ထဲမှာမထိခိုက်ပါဘူးလေတိဖျားလုံးတော့များလဲတပတ်တပတ်မတူပါဘူးနော်အဲ့ဒီမင်္ဂလာမြတ်စွာဘုရားရှင်ကလူတွေရဲ့သက်တမ်းကိုးသောခတ်မှာ 8000ခါမှာဖခင်ဖွဲ့တော်မူတယ်လူတွေကတက်တန်းတက်တန်း8000ခါရှိတယ်အဲ့မှာအဲ့ဒီဘလူကြီးကသားတော်သမီးတို့စားရခါပဇိုင်းဟာပဇာတဲ့ကနေသွေးတွေအန်ထွက်လာတာဟာကိုအလျံကြီးကြီးနီနီရဲနေတဲ့သွေးလျံကြီးသွေးလျံကြီးအန်ထွက်လာတာကိုမြင်ပြီးတော့ဆုတောင်းချတယ်ငါသည်သမ္မာသမ္ဗုဒ္ဓဘုရားဖြစ်တော်မူတဲ့အခါမှာငါဤကိုယ်တော်မှထွက်သောအယောင်တော်ကြီး သွေးလျံကြီးကဲ့သို့စัจ java လာအနတ်စัจ java လာတစ်လောင်းမှာငါဤအယောင်တော်သည် ပြန့်နှံ့နေပါစေတည်းလို့ဆုတောင်းတော်မူရှာတယ်ဘလူးရဲ့ပါဇတ်တက်ကသွေးတွေရေရေထွက်လာတာကိုမြင်လို့အဲ့ဒီသွေးကိုကြောင်းအကြောင်းခံပြီးတော့သမ္မာသမ္ဗုဒ္ဓဖျက်ဖြစ်တော်မူတဲ့အခါမှာတလောကလုံးမှာငါဖျက်ရှင်အယောင်တော်နှွမ်းပြီးတော့နေပါစေတည်း လို့ဆုတောင်းတော်မူရှာတယ်ဘုန်းတော်ပြပြအဲ့ဒီမင်္ဂလာဖះဖြစ်တော်မူလာတဲ့အခါမှာနေရောင်လာရောင်ဆိုတာမရှိတော့ဘူးဖះရှင်ရဲ့အယောင်တော်နဲ့တကဘာလုံးစက်ကြဝဠာကြီးတစ်ခုလုံးလောက်တာခါထိတ်လင်းနေတာခါဘယ်အချိန်ဟာညဘယ်အချိန်ဟာနေ့ဆိုတာမသိတော့ဘူးတဲ့နေ့အချိန်မှာတွန်တဲ့ငှက်သံကိုအမှတ်ထားပြီးတော့ဩဒီဟာခုကအနေ့အချိန်ပဲလို့လူလူတွေကမှတ်သားထားရတယ် ညအချိန်မှာတွန်တဲ့ငှက်တန်လေးကိုမှတ်သားပြီးတော့ဩဒါဒီခုဟာပြည့်ညအချိန်ပဲလို့သူတို့မှတ်သားထားတယ်ဖယားရှင်ရဲ့ရောင်တော်ကြီးနဲ့တလောကလုံးဘာဖြစ်နေတယ်လဲထိတ်ထိတ်လင်းနေတာတခါလေနေရောင်လာရောက်ဆိုတာမရှိတော့ဘူးတဲ့သူ့ရဲ့ပါရမီဖြစ်ပုံကလည်းထက်မြက်မှုမရှိပေဘူးလားရှိတယ်အကျုပ်ပိတ်ရလည်းပဲအခြားဖျားနဲ့တူရက်လားတူအညာဘုန်းတော်ပိသဒါနပါရမီဆိုတာဟာလေအင်မတန်ရဲရင်မှ ကျုပ်ကထက်တန်တယ်နော်အပြုလွယ်သလောက်အကျုပ်မှနဲသွားတတ်တယ်ဒီခါရတယ်ဒါမိမိရဲ့သတ္တဝိရတတိတမိုင်ပညာစွမ်းအားကိုမှုစွာထားရတယ်အားကိုနှုတ်ထားရတယ်နှုတ်ပြီးတော့ပြုလို့ရတယ်ဥပမာတစ်ခုပြောပြမယ်ဒါနပါရမီရဲ့သတိချစ်ချိန်ဖို့သိတထောင်ချမ်းသာသူကတယောက်သိတရားချမ်းသာသူကတယောက်ဆယ်သိန်းချမ်းသာသူကတယောက် သူတို့ကချမ်းသာတဲ့လူပဲဆိုရတယ်ငွေဆက်သိရှိတဲ့ပုဂ္ဂိုလ်လည်းလူချမ်းသာပါပဲသိမ့်တရာရှိတဲ့ပုဂ္ဂိုလ်လည်းလူချမ်းသာပါပဲသိတထောင်ရှိတဲ့ပုဂ္ဂိုလ်လူချမ်းသာပါပဲသိတထောင်ရှိတဲ့ပုဂ္ဂိုလ်ကငွေသိမ့်လူတယ်နိဗ္ဗာန်ပစ္စယဟောတုလို့ငွေသိတထောင်ချမ်းသာသူကငွေသိမ့်လူလိုက်တယ်နိဗ္ဗာန်ပစ္စယဟောတုသိမ့်တရာရှိသူကလည်းပဲငွေသိမ့်လူလိုက်တယ်နိဗ္ဗာန်ပစ္စယဟောတု 10သိန်းရှိသူကလည်းပဲဝတ္တသိန်းထူလဲနိဗ္ဗာန်ပစ္စည်းကိုထူလိုက်တယ်ဒီပုဂ္ဂိုလ်အသုံးဦးရဲ့တဒါပညာဝိရိယတတိတမဏိဆွမ်းဘလို့နေမလဲဖုန်းတပိသက်သိတထောင်ရှိတဲ့ပုဂ္ဂိုလ်ငွေတသိန်းထူရတာမခက်ခဲဘူးလွယ်လွယ်ကလေးပဲသူကဘာမှခက်ခဲတာမရှိဘူးသူမှအများကြီးကိုတနေ့တနေ့ငွေငွေတို့ဝင်တဲ့ငွေကတသိမ့်မကဘူးဆက်သိမ့်မကဘူးဒီမှာရှိနေတာပါပဲဒါငွေတသိမ့်လှူရတာကဘာမှခက်ခဲမှုမရှိဘူး တဒဝိရိယတိတမာတိဝိရိယဆိုအားဘာမှနှုတ်ဆော်စရာမလိုဘူးအာနည်းနည်းပါးပါးလေးနဲ့သူထူနိုင်တယ်ငွေတသိန်းကိုသိန်းတရာရှိတဲ့ပုဂ္ဂိုလ်ငွေတသိန်းတူတဲ့ခါကျတော့အာနည်းနည်းလိုလာတယ်နည်းနည်းလိုလာတယ်သိန်းတရာမှတသိန်းလူတာကိုဟောငွေဆယ်သိန်းမှငွေတသိန်းလူတဲ့ပုဂ္ဂိုလ်ကတော်တော်လိုတယ်တဒဝိရိယတမာတိဆိုတာအလွန်ထက်မြဲသူမှငွေဆယ်သိန်းမှငွေတသိန်းလူနိုင်တယ် အင်မတန်ကိုတဒါဆွမ်းအားဝိရိယတတိသမဏိဆွမ်းအားပညာဆွမ်းအားတွေအင်မတန်ထက်မြက်ပြီးတော့ဗုဒ္ဓမြတ်စွာသာသနာတော်ကြီးကြီးဟူသောမြေထဲမှာအနုကမုကရွှေအိုးကြီးကိုညှို့နှံလျာတဲ့သူအိန္ဒြေငါးပါးဆွမ်းအလွန်ထက်မြက်တယ်အလွန်ထက်မြက်တဲ့တရားမို့သူအကျုပ်ပေးတဲ့ခါမှလည်းပဲအလွန်ထက်မြက်တဲ့အကျုပ်ကိုသူပေးမှအမှန်ပဲငွေဆက်သိမ့်မှတသိမ့်ဖက်ပြီးတော့သူလှူရတာကိုဒီအိန္ဒြေငါးပါးအလွန်ထက်မြက်လို့ကံကံအကျုပ်တရားကိုသူတကယ့်ကိုယုံကြည်လို့သူလှူတာကိုဒါကြောင့်မို့ ဆက်သိမ့်ရှိတဲ့ပုဂ္ဂိုလ်မှာတသိမ့်လှူတဲ့ပုဂ္ဂိုလ်ကဖွန်လွန်၍ထက်မြက်တယ်စေတနာတရာတဲ့အသိပညာဆောင်လွင်ထက်မြက်တယ်သိမ့်တရားရှိသူမှာငွေတသိမ့်လှူတာကအိန္ဒြေ၅ပါးသိပြီးတော့မထက်မြက်ဘူးသိတဲ့ထောင်ရှိတဲ့ပုဂ္ဂိုလ်မှာငွေတသိမ့်လှူတာကလာပြီးတော့မထက်မြက်တာပါပဲဒါကြောင့်အကျုပ်ပိတ်ထက်တန်တဲ့ထက်တန်တယ်ဆိုတာဟာတဒါဝိရိယတတိသမารိပညာစွမ်းအပ်ပေါ်မှာမှီ၍ ကုသိုလ်အကျိုးဟာဖြစ်ပေါ်သည်အကျိုးခံစားရသည်ကျန်တဲ့တရားမတူဘူးခုလောကမှာခုဆန့်တာတယ်ဆိုတဲ့ပုဂ္ဂိုလ်တွေကြည့်တချို့ပုဂ္ဂိုလ်ကသူလုံတဲ့အဖတ်ပြင်တယ်အဆုံးရှုံးရှိဘူးရေပေမင်းပေတခုတူဓမြပဲမွေခံသာသမီဆိုပေဘာမှမဖြစ်ခဲ့ဘူးသူလွတ်လွတ်တလောက်သူအဖတ်ပြင်တယ်တချို့ပုဂ္ဂိုလ်ကအလုံးဖတ်မတင်ဘူးအလိန်ခံရတဲ့အညာခံရတဲ့ဆုံးရှုံးတဲ့ပစ္စည်းတဲ့သူအမျိုးမျိုးရှိတယ်ဒီလိုအဆုံးရှုံးအနည်းနာများတဲ့ပုဂ္ဂိုလ်ကခုအိန္ဒြေ၅ပါး ရော့ရဲပြီးတော့ပြုတဲ့ပုဂ္ဂိုလ်များမှာဖြစ်တတ်တဲ့အကျိုးအဆုံးအကျုံးမရှိဘဲနဲ့လှုပ်တဲ့လောက်အောင်မြင်ဖျောင်းတဲ့ပုဂ္ဂိုလ်ကအင်္ဂရင်၅ပါးထက်မြက်ပြီးတော့လှူတဲ့ပုဂ္ဂိုလ်မှာရအားသောအကျိုးလို့ထက်မြက်တယ်ဒါကြောင့်ကုသိုလ်ပြုတိုင်းပြုတိုင်းဟာတဒါဝိရိယတတိသမာဓိပညာစွမ်းအားကို အစွမ်းကုန်နှုတ်ပြီးတော့လုပ်ပါလှူပါတမ်းပါအကျိုးဟာဖြစ်ပါလိမ့်မယ်တသိမ့်လူပဲမဲ့ဒီကနေ့တသိမ့်လူပဲနတ်ဖန်ဆယ်သိမ့်ရချင်တဲ့ရသွားမယ် ဘာလိမ့်မယ်ဒါရမို့စွမ်းအားဆက်မြက်ဖို့လိုတယ်ခုနပြောလာခဲ့တဲ့ဘက်ထရီအားကိုကြည့်ပြီးတော့ခြာရှင်လေးကပြားနေတယ်အဲခြာရှင်လေးပြားနေရင်အဲခြာရှင်လေးဘက်ထရီအားရောရောနေနေရဆိုတာကိုကြည့်ပြီးတော့အပြန်တင်လိုက်အပြန်တင်လိုက်ရင်အကျိုးထက်သန်လာပါလိမ့်မယ်ဒါကြောင့်ခုတက်လာခဲ့တဲ့မင်္ဂလာဖရာလောင်းတော်များများရဲ့နမူနာလေးကိုစံနမူနာလေးကိုထုတ်ကြည့်သားတော်သမီးတော်လှူလိုက်တဲ့အခါမှာသူရှိမှပဲကြောက်ကြောက်ဝါးရစလိုက်တာ ဆန်းကြည့်တင်မြင်များလောက်ပြီးဘယ်လင်းသူ့ရဲ့စေတနာတရားတရားရော့ရဲသွားတာမရှိပုံမူပြီးသားလင်လွန်ကဲဆိုတာသူဆုတောင်းသွားတာသူတောင်းတဲ့ဆုအတိုင်းပြည့်စုံသွားတာပါပဲဒါကြောင့်မို့ကုသိုလ်ပြုရင်ဆုတောင်းပါရတယ်ခုနပိသအကျံကမှာဆုတောင်းမပါရင်ဒါဆုတောင်းပါမှဂတိမြဲတယ်ဆုတောင်းမပါရင်ဂတိမမြဲတာဘူးဘဝမမြဲတာဘူးသူဂတိဘဝမမြဲတာဘူး နိဗ္ဗာန်သုတန်းလှူလိုက်တော့နိဗ္ဗာန်ရတဲ့လူဘဝနန်းဘဝမှာဂတိတည်တယ်သုမတမနဲ့လှူလိုက်ရင်အပယ်လေးပါးလဲရောက်နိုင်တယ်ဂတိမမြတ်တတ်ဘူးဒါကြောင့်မို့လှူလို့တဲ့အခါမှာဒါနကုသိုလ်ပြုတဲ့အခါမှာသုတန်းပြီးတော့လှူပါသုတန်းပြီးလှူတဲ့အလှူသည်ဂတိမြဲသည်လူဘဝလူဂတိနန်းဘဝနဂတိမြဲသည်အဲ့ဒီဘဝမှာတစ်ဆင့်နိဗ္ဗာန်ကိုတွားရသည်ဒါကြောင့်ဓမ္မောဟဝရဂတိဓမ္မစာရိ တရားจิตသောသူကိုတရားရှိသူကိုတရားကဆောက်ရှောက်သည်အမြဲတမ်းတရားကဆောက်ရှောက်သည်ဘယ်တော့မှမဆင်းရဲဘူးတရားရှိသူဟာအပယ်လေးပါးဘယ်တော့မှမလာဘူးဒါကြောင့်ဒါနကုသိုလ်ဆိုတာဟာပါရမီမြတ်အောင်သူဖြစ်အောင်လုပ်ပါသီလကုသိုလ်ကိုလည်းပဲပါရမီဖြစ်အောင်လုပ်ပါဘာဝနာကုသိုလ်လည်းပဲပါရမီဖြစ်အောင်လုပ်ပါပါရမီမြောက်သော ကုသိုလ်သည်လူနာနိဗ္ဗာန်ချမ်းသာသမျိုးမွတ်ချိုက်ကံပေးသည်ပေးတဲ့ခါမှလည်းပဲထက်ထက်သန်သန်အများမတူအောင်ထူးထူးခြားခြားပေးသည် လို့သဘောပေါက်နှလုံးသွင်းပြီးတော့ဒီနေ့အားလို့ကြံ့နိုင်နေကြတဲ့ပရိသတ်ပေါင်းသူတော်ကောင်းတွေကလည်းပဲဒီကြောင့်တဲ့ထဲမှာမကြမင်ဆောက်လုံးမယ်ယောဂီကြောင့်ဆောင်ကြီးတစ်ခုဖြစ်မြတ်ဖို့ရန်အတွက်ပါရမီကုသိုလ်ဖြစ်အောင်ထက်ထက်တန်တန်နဲ့အထူးကြတန်ရပါမလှူမတမ်းမနဲ့ဆိုရှင်တော့ပြဒီယောဂီကြောင့်ဆောင်ကြီးကဖြစ်လာမှာမဟုတ်ဘူးနော်ဒါကြောင့်မို့ထက်ထက်တန်တန်နဲ့ပါရမီဒါနဖြစ်အောင်လုပ်ကြကန်ကြပါနော်ဒါကြောင့်မို့